ကောရိန္သုဩဝါဒစာပထမဆုံးအခန်းကြီး9အငယ်1မှ9တင်တို့သည်ငါထံသို့ ပေးလိုက်သောစာ၌ပါသောအရာမှာယောက်ျားသည်မိန်းမနှင့်မဆက်ဆံဘဲနေလျင်ကောင်းတော်လဲမတရားသောမေထုံနှင့်ကင်းလွတ်မိကြောင်းယောက်ျားတိုင်းမိမိမယားရှိစေလော့မိမတိုင်းမိမိလင်ရှိစေလော့ယောက်ျားသည်ဆက်ဆံခြင်းဝတ်ကိုမိမိမယားအားပြုစေလော့ထိုနည်းတူမိမသည်လည်းဆက်ဆံခြင်းဝတ်ကိုမိမိလင်အားပြုစေလော့ မိန်းမသည်မိမိကိုယ်ကိုမပိုင် လင်သည်ပိုင်၏ထိုနည်းတူယောက်ျားသည်လည်းမိမိကိုယ်ကိုမပိုင်မယားသည်ပိုင်၏အချင်းချင်းခင်မုန်းဝတ်ကို မပယ်မရှောင်ကြွနှင့်ထိုတို့ဆိုသောဆူတောင်းခြင်းဝတ်ကိုပြုအပ်သောအခွင့်ရှိစေခြင်းဟာသဘောတူ၍ခင်မုန်းဝတ်ကိုခဏမျှမရှောင်ရဟု မဆိုလို ထိုတို့ရှောင်လင်ကိုကို မချုပ်တီးနိုင်သောအဖြစ်စာရန်သည်အပြစ်တို့တွေးဆောင်ရသောအခွင့်မရှိစေခြင်းဟာ နောက်တဖန်အတူနေကြလော့တို့ရတွင်ပညာမထားဘဲအခွင့်ပေးခြင်းအဖြစ်သာငါဆို၏လူအပေါင်းတို့သည်ငါကဲ့သို့ဖြစ်စေခြင်းငှာ ငါလိုရှိ၏သို့တော်လည်းလူအသီးအသီးတို့သည်ဘုရားသခင်ပေးသနာတော်မူသည့်အတိုင်းအသီးသီးသောဆုကျေးဇူးကိုခံရကြ၏ထိုကြောင့်မယားမရှိသော သူတို့နှင့်မုတ်ဆိုးမတို့ကိုငါဆိုသည်ကားထိုသူတို့သည်ငါကဲ့သို့နေလင်ကောင်း၏သို့တော်လည်းကာမဂုဏ်ကိုမချုပ်တီးနိုင်လင် ထိမ်းမြန်းဆုံဖက်ခြင်းကိုပြုကြစေကိလေသာစိတ်ပူပန်ခြင်းရှိသည့်ထက်ထိမ်းမြန်းဆုံဖက်ခြင်းပြုသောတာ၍ကောင်း၏ အငယ်30မှ16ခင်မွန်းရှိသောသူတို့ကိုလည်းငါပြည့်ရသည်ဒါမကတခင်ဖျားပညာတော်မူသည်ကားမယားသည်မိမိခုံမွန်းကိုမစွန့်ပစ်စေနှင့်စွန့်ပစ်လျင်ခင်မွန်းမရှိဘဲနေစေတို့မဟုတ်လျင်ခင်မွန်းဟောင်းထံသို့ပြန်၍အသင့်အင့်နေစေယောက်ျားသည်လည်းမိမိမယားနှင့်မကွာစေနှင့်ကျွင်းသောသူတို့ကိုတခင်ဖျားသည် ကိုယ်တိုင်မပြညတ်ဖဲငါပြညတ်သည်ကားဇုံတယောက်သောဤကိုယ်သည်မယုံကြည်သောမယားရှိ၍ ထိုမယားသည်မိမိခင်မွန်းနှင့်နေခြင်းငှာအလိုရှိလျင်မကွာစေနှင့်ထိုနည်းတူမိမသည်လည်းမယုံကြည်သောခင်မွန်းရှိ၍ထိုခင်မွန်းသည်မိမိမယားနှင့်နေခြင်းကအလိုရှိလျင်မကွာစေနှင့်အကြောင်းမူကားမယုံကြည်သောလင်သည်မိမိမယားအဖို့စင်ကြယ်၏မယုံကြည်သောမယားသည်လည်းမိမိလင်ဖို့စင်ကြယ်၏သို့မဟုတ်တင်တို့၏သားသမီးတို့သည်မစင်ကြယ်ယခုတွင်စင်ကြယ်ကြ၏သို့တော်လည်းမယုံကြည်သောသူသည်ကွာသွားလိုလျင် ကွာသွားစေထိုတို့ပြုလျင်တပည့်တော်သည်ယောက်ျားဖြစ်စေမိန်းမဖြစ်စေချီနှောင်ခြင်းမရှိငါတို့သည်အသင့်အတင့်နေစေခြင်းငှာဘုရားသခင်ဤပညာတော်ရှိ၏အချင်းမိမတင်ဒီကိုခင်မွန်းကိုကဲတင်ပြီမကဲတင်ပြီကိုအဘယ်သို့တည်တနည်းအချင်းယောက်ျားတင်ဒီကိုခင်မွန်းကိုကဲတင်ပြီမကဲတင်ပြီကိုအဘယ်သို့တည်တနည်းအငယ်၁၉မှ၁၉ သခင်ဖျားသည်လူအသီးသီးတို့အားဝေငှတော်မူ၍ဘုရားသခင်သည် လူအသီးအသီးတို့ကိုခေါ်တော်မူသည်နှင့်လျော်စွာ လူတိုင်းကျင့်နေစေ။ခပ်သိမ်းသော အသင်းတော်တို့ကိုထိုသို့ငါပညတ်၏။ အရေပြားလိခြင်းကိုခံသောသူသည်ခေါ်တော်မူခြင်းကျေးဇူးကိုခံရလျှင်အရေပြားလိခြင်းကိုမစွန့်စေနှင့်အရေပြားလိခြင်းကို မခံသောသူသည်လည်းခေါ်တော်မူခြင်းကျေးဇူးကိုခံရလျှင်အရေပြားလိခြင်းကိုမခံစေနှင့်အရေပြားလိခြင်းအပြင်အကျိုးမရှိမခံဘဲနေခြင်းအပြင်လည်းအကျိုးမရှိဘုရားသခင်၏ပြညတ်တော်တို့ကိုစောင့်ရှောက်ခြင်းအပြင်သာအကျိုးရှိ၏အငယ်20မှ24ခေါ်တော်မူခြင်းကျေးဇူးကို ခံရသောသူသည်အကျင်မှုကိုလုပ်နေ၏ထိုသို့လူတိုင်းလုပ်နေစေအစေခံကျွန်ဖြစ်၍ခေါ်တော်မူခြင်းကျေးဇူးကိုခံရလျင်စိုးရင်ခြင်းမရှိနှင့်သို့တော်လည်းလွတ်ချင်းသို့ရောက်နိုင်လျင်လွတ်ရသော အခွင့်ကိုသာ၍သုံးဆောင်လော့အကြောင်းမူကားကျွန်ဖြစ်စဉ်သခင်ဖျား ခေါ်တော်မူခြင်းကိုခံရသောသူသည်သခင်ဖျား၏လူလွတ်ဖြစ်၏ထိုနည်းတူ လူလွတ်ဖြစ်စဉ်ခေါ်တော်မူခြင်းကိုခံရသောသူသည် ခရစ်တော်၏ကျွန်ဖြစ်၏ သင်တို့သည်အဖိုးနှင့်ဝယ်တော်မူသောသူဖြစ်၍လူထံ၌အလိုလျောက်ကျွန်မခံကြနှင့်ဤကိုတို့ခေါ်တော်မူခြင်းကျေးဇူးကိုခံရသောသူသည်အကျင့်မှုကိုလုပ်နေ၏ထိုတို့ဘုရားသခင်ရှေ့တော်၌လူတိုင်းလုပ်နေစေအငယ်25မှ30ခင်မိုးမရှိသော သူတို့၏အမှုမှာ သခင်ဖျား၏ပြည့်ညတ်တော်သည် ငါ၌မရှိတော်လဲငါသည်တစ္ဆာရှိသောသူဖြစ်အံ့သောငါသခင်ဖျား၏ကျေးဇူးတော်ကိုခံရသောသူကဲ့သို့စီရင်၏စီရင်ချက်ဟုမူကားယခုညင်ဆဲခြင်းအကြောင်းကြောင့်ခင်မိုးမရှိလင်ကောင်း၏တင်ဒီမယားရှိလင်လွတ်စေခြင်းငါမကြံစီနှင့်မယားနှင့်လွတ်လျင်အခြားသောမယားကိုမရှာနှင့် သို့တော်လည်းတင်သည်မယားနေလျင်အပြစ်မရှိလင်မနေဘူးသောမိမသည်လည်းလင်နေလျင်အပြစ်မရှိသို့တော်လည်းထိုတို့ပြုသောသူတို့သည် လောကညှင်းဆဲခြင်းဒုက္ခကိုခံရကြမည်ဤအမှုရာ၌ကြက်တီးစွာသောပညာကိုငါမထားလိုဤကိုယ်တို့ငါဆိုသည်ကားကြံကျွင်းသောကာလသည်ကျင်းကြသည်ဖြစ်၍မယားရှိသောသူသည်မယားမရှိတကဲ့သို့ဖြစ်ရမည် ငိုကြွေးသောသူသည်မငိုကြွေးတကဲ့သို့ဖြစ်ရမည်ဝမ်းမြောက်သောသူသည်ဝမ်းမမြောက်တကဲ့သို့ဖြစ်ရမည်ဥစ္စာဝယ်သောသူသည်အလင်းမရှိတကဲ့သို့ဖြစ်ရမည်အငယ်37မှ35ဤလောကကိုတုံးသောသူသည်မတုံးတကဲ့သို့ဖြစ်ရမည်အကြောင်းမူကားဤလောက၏အစင်းတရံသည်ရွေ့သွားကွယ်ပြောက်တတ်၏ သင်တို့သည်စိုးရင်ခြင်းနှင့်ကင်းလွတ်စေခြင်းငှာငါအလိုရှိ၏ခင်မုန်းမရှိသောသူသည်သခင်ဖျား၏စိတ်တော်နှင့်တွေ့စေခြင်းငှာသခင်ဖျား၏အမှုကိုသာတတိထတတ်၏ခင်မုန်းရှိသောသူမူကားမိမိမယား၏စိတ်နှင့်တွေ့စေခြင်းငှာလောကီအမှုကိုတတိထတတ်၏ထိုနည်းတူခင်မွန်းမရှိသောမိမနှင့်ခင်မွန်းရှိသောမိမသည်ခြားနာခြင်းရှိ၏ခင်မွန်းမရှိသောမိမသည် ကိုခန္ဓာစိတ်ဝိညာဉ်နှစ်ပါးကိုတန်ရှင်းစေခြင်းငှာသခင်ဖျား၏အမှုကိုသာတတိထားတတ်၏ခင်မွန်းရှိသော မိမမူကားမိမိခင်မွန်း၏စိတ်နှင့်တွေ့စေခြင်းငှာလောကီအမှုကိုတတိထားတတ်၏ထိုတို့ငါဆိုသောသင်တို့အကျိုးကိုသာ ထောက်၍ဆို၏သင်တို့ကိုနှောက်ယှက်ခြင်းသော စိတ်နှင့်ဆိုသည်မဟုတ်သင်တို့သည်လျှောက်ပတ်စွာကျင့်၍စိတ်ရှုပ်ထွေးခြင်းမရှိဘဲသခင်ဖျား၏ဝတ်ကိုအမြဲပြုစေခြင်းငှာသာဤတို့ဆို၏ အငယ်36မှ38အပြိုကညာသည်ခင်မုမရှိဘဲအသက်အရွယ်လွန်လျင်မလျောက်ပတ်ဟုထိုအပြိုကညာကိုပိုင်သောသူသည်ထင်မှတ်၍ထိမ်းမြဲเสียအကြောင်းလဲရှိလျင်ထိုသူသည်အလိုအလျောက်ပြုစေအပြစ်မရှိ ထိမ်းမြဲကြစေသို့တော်လည်းမိမိစိတ်နှလုံးတည်ကြည်ခြင်းရှိ၍ပြုလိုသည့်အတိုင်းပြုနိုင်သောအခွင့်နှင့်ကိုယ်စိတ်အလိုကိုချုပ်တီးနိုင်သောအခွင့်ရှိသောကြောင့်မထိမ်းမြဲဘဲနေမည်ဟု ကိုယ်စိတ်နှလုံးထဲမှစီရင်ဆုံးဖြတ်သောသူသည်ကောင်းစွာပြု၏တို့ရတွင် မင်္ဂလာဆောင်သောသူသည်ကောင်းစွာပြု၏မဆောင်သောသူမူကားတာ၍ကောင်းစွာပြု၏အငယ်39မှ40မိမသည်မိမိခင်မွန်းမသေးမီကာလပတ်လုံးတရားအဖျင်ချီနှောင်လျက်ရှိ၏ခင်မွန်းသေးလင်မူကားမိမိအလိုတိုင်းသခင်ဖျား၌သာ အခြားသောသူ၏မယားဖြစ်ခြင်းငှာ အခွင့်ရှိ၏အခွင့်ရှိတော်လဲအခြားသောသူ၏မယားမဖြစ်ဘဲနေလျင်တာ၍မင်္ဂလာရှိသည်ဟုငါသဘောရှိ၏ငါ၌လည်းဘုရားသခင်ဝိညာဉ်တော်ရှိတော်မူသည်ဟုငါဆွဲလန်းခြင်းစိတ်ရှိ၏